9ရက်5လ2009ခုနှစ်မဟာမြိုင်တော်စခန်း၌ယေရှုရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးဟောကြားတော်မူသောတရားအလုတ်အားထုတ်ကြပါစွမ်းအမှုမောဒနာတရားတော်သူနဲ့မတည့်တာဆိုမလုံနဲ့ဗျာဒူရင်တိုင်းလေဒီဘုရားတော်ကထင်တာကဘုရားတပည့်တော်နောက်လိုက်နေတဲ့တန်ခါလေးထင်တာ哦ဟို ဇင်းရိုက်တောင်တို့ဘယ်တို့မှာဘုရားတော်နဲ့အတူတူနေကြရတယ်လေအဲ့ဒီတန်ခါလေးထင်တာရှင်ဘုရားတော်မထင်ဘူးအဲ့ဒီတပါလာတဲ့သေဝါလာတက်ကြရင်တုတ်တာမှာဒူရင်ဆောင်နေဟိုကျွတ်တို့ကြားလို့အဲ့ဒီမှာချီရင်လာလို့အဲ့ဒီဘာလို့ကားနဲ့လိုက်ပို့ရတယ်ဆိုတာအဲ့ဒီကရင်တန်ခါလေးထင်နေတာရှင်ဘုရားလို့မထင်ဘူးဟင်ဟင်အားထုတ်တော့ ရတဲ့ချိန်ပြီးဟင်ပြီးတော့ဖရာတပည့်တော်တို့ဝန်တန်းကအဲယဟန်ရဲ့ဟိုတာမဏိရဲ့ဟိုတော့ဖရာတို့စစ်ခွဲတယ်လို့ခွဲမှာပေါ့လေတဲ့မှာတော့တာဝန်ကြီး၍ဘူဟဲ့တကြဟဲ့တာတာဟဲ့ပြောတာလေကိုင်းတဲ့တဏှာကြတော့တပြောင်းနဲ့တပေါက်ဒီကြီးကံထွက်ထားပါပဲဟင် မိုးဘုဒ္ဓနာမိုးကြီးသားနှစ်တောင်းထွက်သလားတတောက်မှာပဲဗျနောက်လိုက်တာကိုတတောက်မှမဟုတ်ဘူးလားတတောက်တို့တတောက်ဒီပြောင်းကတပြောင်းရှိတာတတောက်ထွက်မှာပေါ့ဗျာတာဝန်မို့တာဒါကယဟန်ဒါကသာမဏေဒီလိုခွဲထားတာနော်အကျင့်ကြတော့အတူတူပဲမဟုတ်ဘူးလားဟင်အတူတူပဲနော်အဲ့ဒီဝန်တမ်းမှန်သမျှဘုရားတို့ကရေဦးသုံးလုံးယူရမှာနော် သူတို့လူတွေလို့မဟုတ်ဘူးဟင်ဒီအိုသုံးလုံးဘယ်ဘယ်ပခုံးကသာသနာအတွက်အရှင်ဘုရားကိုမိန်ပြု၍ဟိုတရားတက်နေရင်ဒီသာသနာတာရှင်နေရမှာပေါ့ရှင်ဘုရားရဲ့သရဏကြီး၍ဟိုရဟန်းဘက်ကလည်းရှင်ဘုရားကိုကြည်၍ဟိုတရားတက်သွားလို့ဟိုသာသနာဝင်သွားမယ်ဆိုသာသနာသိကြည်မှာလေအဲလူဘက်ကလည်းရှင်ဘုရားကြည်၍ဟိုသာသနာဘက်မှာကြီးညိုလာလို့ရှိရင် ဟောလူဘက်ကထောက်ပံ့တဲ့ဘက်ကသာသနာရှိလာမှာနော်အဲ့ဒါကြောင့်ဟောသာသနာအတွက်ကိုပခုံးဒီဦးတလုံးထမ်းဟင်ပြီးတော့သူတို့တရားဓမ္မတွေကဘယ်လိုပြောမလို့များကျွတ်တို့ပြောရင်တော့ဟွာအဲဘာတော့ကဘာစေထဲကိုစီးပွားရှာတဲ့ဟာဟင်ရန်သူကြတနာကြစီးပွားရှာတာတွေဟဲ့ဟုတ်ဟင်ကျင့်ကြင်ရပါမလား သူတို့မှာအချင်းချင်းမရဘူးလောဘနဲ့တိုက်ရဒေါသနဲ့တိုက်ရဟင်းတိုက်နေရတာထင်တယ်ဟင်အဲဘယ်တော့ခုနကကလေးတို့ဘာလို့သာဘယ်ဟာတွေလုံးကလေးတွေကလေးမဟုတ်ရတက်ကချင်းကလည်းဟွာကားတွေမှာတော်ချင်းမမတော်ချင်းကလေးကဒီတော်ချင်းဒီကကွာမနေ့ကလည်းကျင်ဒီနေ့လည်းကျင်ပဲလားဟင်ဟင်မနေ့ကတစ်ခွက် ဒီချင်းကလည်းခုချိန်ကြီးလေရုံကွာဟင်ဟင်တို့မှာဟိုတို့စကားမရှိဘူးလားရဲ့နေလေးည6ခမင်းစားပြီးတစ်စားဘူးလားဟင်တို့တိုင်းပြောနေတာနေလေးဆိုတာနေမှာစီးပွားရှာတာအပယ်လေးပုံသားနဲ့အတူလောဘလောဘညင်တရားတွေစိတ်တိတ်တာတွေခဲ့နေလို့စိတ်ဒေါသဒေါသညင်တရားတွေငရဲသားတွေခဲ့နေလို့ဟင် ဒီမောဟမောဟချင်းဆက်ဆံနေတဲ့အချိန်တတိဆံသိခဲ့ဒီလိုဟင်ဟင်ဟိုဟိုလောဘကတိတ်တာနဲ့သူကကိုသွားမှာဟုတ်ကွဟင်ဟင်မောဟကဟိုကြက်မြင်ကြက်သိဝက်မြင်ဝက်သိအဲ့ဒီပညာသိတွေမှာနာတတိဆံသိကွကြက်မြင်ကြက်သိပေါက်နေပြီခဲဒုစိတ်မဟုတ်ဘူးဝက်မြင်ဝက်သိခဲဒုစိတ်မဟုတ်ဘူးဟုတ်နော်လူကိုနဲ့ကြက်သိခဲဟုတ်တယ်ဟဲ့အဲ့ဒီချိန်မှာလဲနေတဲ့သွေးဟာဟိုနှလုံးသွေးကလဲနေတဲ့အတွက် အဲ့ဒါချက်ပူးတွေကြီးနဲ့လေဟုတ်တာပြောလို့ရတာနေလို့ဟင်အဲ့တော့နေ့မှာတို့လုံနေကြလှုပ်ရှားနေကြတာလောဘဖြစ်ရင်တိတ်တာတိတ်တာချင်းလူရတာဟဲ့ဟင်ဒေါသဖြစ်ရင်ငရေသားငရေသားချင်းကျင်းရတာဟဲ့ဟုတ်နော်မောဟဖြစ်နေတဲ့ချိန်တရိษံတရိษံချင်းဆက်ဆံနေကြတာဟဲ့ဒါမို့နေ့လေးပြောည6ညကျတော့တို့ဘာလုံးမရှိဘူးထင်တယ်မှန်ပါဗျာကျူးနော်ရှိပါဘူးအဲ့ဒီချိန်မှာ ဟိုစည်းစိမ်ခံစားရုံဖြစ်တဲ့အတွက်နတ်ပြည်မှာလည်းဘာမှမလုပ်ပဲစည်းစိမ်ခံတယ်လို့ညမှာလည်းဘာမှမလုပ်ပဲနဲ့စည်းစိမ်ခံတဲ့အတွက်ည6ခမင်းစားပြီးတည်ဆိုတာခမင်းစားတော့လူလူစားပြီးလူလူပဲဗိုက်ကြီးအောက်ပြီးလူလူပဲစီရစ်ထားပဲဟဲ့ခမင်းစားပြီးတည်ဟဲ့ဟုတ်တယ်နော်မမလာဘူးဒါလူတိုင်းပြောတဲ့စကားအဲ့တော့သူတို့မှနေမှာ အပယ်လေးပုံသားတွေဖရာတို့လိုအာမထုံနိုင်ဘူးဟင်အဲ့တော့သူတို့အတွက်ကိုရှင်ဖရာတို့တီလာပြီး၍မဖြစ်သင့်တဲ့အန္တရာယ်မဖြစ်ရအောင်သူတို့ကသူတို့လုံမာတာတော့တတ်နိုင်ဘူးမှန်ပါဟင်မှန်ပါမဖြစ်သင့်တာတော့ဟင်သူတို့ကသူတို့လုံမာတာတော့တတ်နိုင်ဘူးလေမှန်ပါဟင်မဖြစ်သင့်တဲ့အန္တရာယ်မဖြစ်အောင်ရှင်ဖရာတို့တီလာနဲ့ကာကွယ်နိုင်ရမယ်ဟုတ်နော်ပြီးတော့ဖြစ်သင့်ပါရဲ့နဲ့တီးပွားမပွင့်ဘူး နောက်ကတစ်ခုအပိတ်စီးကြောင်ပေါ့လေဟင်ဒါစီကြောင်မပွင့်တဲ့ဟာကိုလည်းရှင်ဖျားတို့တီလာကြောင်ပွင့်ရမှာသူတို့မှလုံမှမလုံနိုင်သူတို့ဘာမှမလုံနိုင်တဲ့အတွက်သူတို့ကိုယ်သာသူတို့ထောက်ပံ့တာလေးစားပြီးတပိတော့သူတို့အတွက်လည်းလုတ်ပြောက်မှာလေအဲ့ဒါညာဘက်ကကြီးကိုတလုံးဟင်အဲ့တော့သာသနာဘက်နဲ့ဟိုလောကအတွက်ပေါ့လေဒါနှစ်ခုအတွက်ခုံပြီးရင်ကိုယ်ကိုယ်လည်းခေါင်းပေါ်တလုံးရွရအောင်မှာနော်ဟင်သုံးလုံးပြ ဟင်တွက်နိုင်မှာမလားဗျာကျန်နေစင်ကြီးကရောက်ကျန်နေလားဟုတ်ဗျာတန်နိုင်တော့လောက်တယ်ဗျာခဗျာဟေးဟေးဟေးဘာလို့မတတ်နိုင်တာတော့ငွေကုန်ကြီးကမ်းမှာဆိုလို့လားဟင်ရဲပါလေဗျာဟောလုံးမစိတ်ပဲကျန်စိတ်လုံးကဝေဘူးဆရာတော်ဘုရားကြီးပြောသလိုဟာလား စိတ်လုပ်ရတသက်လုံးလုပ်လို့ရပါစေဟင်ကိုယ်လုပ်တာပင်မလားဟုတ်ကဲ့စိတ်လုပ်ပဲဘာလို့မဟိုဟိုမလုပ်နိုင်ဘူးဆိုတာမရှိရဘူးလေစိတ်လုပ်ကိုရှင်ဘုရားရဲ့စိတ်ထမ်းတော့ဟင်ကိုကတော့လှုပ်ချင်တာလှုပ်နေစိတ်ကတော့ထမ်းနေရမှာဒီသုံးခုကိုချုပ်တာတတိပါဗျာတတိရှိနေရင်ဒီသုံးခုလုံးကုန်ပါတယ်ရှင်ဘုရားဟင်ဟုတ်နော်တတိသာရှိဘုရားဒီသုံးလုံးကို ပုံလုံးအိုကြီးလိုက်ကျွတ်နေဖို့မလိုဘူးဗျာဟုတ်နော်ဟင်အဲ့ဒါလေးကိုရှင်ဘုရားဆောင်ထားဗျာဒါအရေးကြီးတာလေးမှုဘုရားတော်လျှောက်ထားတာပါဗျာဟင်အားထုတ်နော်အဲ့ဒီတိုင်းကဲဒီဘက်ကဟာဒီကိုမမြင်ကျင်တာကငါရှိတာဟင်ဟင်ဟင်မမြင်ကျင်ဘူးဆိုလို့များဒိုးရှိတဲ့ရောက်ပြီဟင်ဟင် အဖိုးဒုက္ခဆိုးတယ်ထင်ပါဟင်ဟွာလာဝေကိုဂျင်ဝင်နှောက်တာပုံတယ်ဒါဂျင်ခုတ်ခံရတာဟုတ်တယ်ဒါဂျင်ပြီလားဒါကသူကားစီရပါဗျာမင်းညနေကားကြီးစီတီတော့အပေါ်မပါတာ6ရောက်ပါတာပါဗျာဘယ်ကားစီကတာစီကကားစီရပါဗျာဟာကိုဟာကောကားတပည့်လား ကိုကကားဆရာဒါကားတပည့်လားကိုကားဆရာကိုကားဆရာပြင်ညတပည့်ပေါ့အာကားဆရာရေလူပြကားတောင်ဆရာရှိပြီဟင်ဟင်အဲချင်းဒီကတခါလာပြပြီဘာလို့လာတာတော့ဟင်လူပြောပြလို့လာကြည့်တာထင်တာပဲဟင် ဘာတဲ့ဗျာဟုတ်ကလားဗျာခမရတို့ရွာတွေကဖြတ်သွားတော့အိပ်ပျော်နေနေတူပါဟင်ဟင်ဟိုတခါကြီးတို့ခေါင်းရင်းထင်တယ်ဟိုတိတော်ပြီကလေမှန်ပါအဲအဲ့ဒီတော့ကတော့သူဥက္ကမောင်အေးကတာဝန်ခံကိုဗျခရိုင်မန်နေဂျာထင်တယ်ဥက္ကမောင်အေးလေအဲဥက္ကမောင်အေးကို ဟိုဦးအောင်ထူကကျောင်းသားတွေကအနိုင်ကျင့်နေကြလို့ကြောက်တယ်အဲကျွတ်တို့လာတော့အဲ့ဒါဦးခမောင်အေးနေကျွတ်တို့အဲ့ဒီမှာတက်လာကြတာဦးအဲ့ဒီမှာကိုတနားကြီးနှစ်နာရီလောက်ကြာတာဗျဒါပြီးတော့ချောင်းကူရတာတယ်ချောင်းကူပြီးမှတခါကြီးတို့ပြေကြတော့အမြင့်တက်ရတာပေါ့ဗျာဟုတ်ကဲ့ဟင်အဲ့ဒီရောက်တာအိပ်ပျော်နေလို့နေမှာပေါ့ဗျာတို့လာတော့ဟင်မကြည့်လိုက်ဟင်ဟင် ဟိုဝါလာဟိုနာမည်ထွက်မှလိုက်တာပေါ့ဟုတ်တယ်ဟင်နာမည်ထွက်လို့လိုက်လာတာမဟုတ်ဘူးလားဟင်ဟင်ဖူးတော့ဖူးပေါ့ဟင်တို့ပြောဘူးတဲ့စကားပြောနေကြဟင်တို့ဂျင်းတွေကဘွဲပဲနှခါကြည့်ဘူးတော့ဟင်ဘယ်နှခါကြည့်ဘူးတော့ ဟင်ခဏခဏကြည့်တာအကြည့်နာတယ်မင်းသားမဖြစ်သေးဘူးကြည့်တယ်ကြည့်တယ်မင်းသားမဖြစ်ဘူးဘာဖြစ်လို့တော့မင်းသားတက်လက်လာတယ်မတူဘူးကွသူ့အတန်သူ့ဟာသူ့နော်နောက်မင်းသားနဲ့နောက်မင်းသားကြတော့ဟောအရင်မင်းသားနဲ့တူလားဟဲ့ရုပ်ချင်းလဲတူတန်းချင်းလဲတူဟန်းချင်းလဲမတူနောက်တူလည်းတူ ပြောပုံဆိုပုံကြီးလည်းမတူဒါဆုံးခင်ပုံကြီးလည်းမတူဟုတ်နော်အဲ့ဒါကိုဒီဇာယုံကိုဝင်ဒီဇာကိုကြည့်ပြီးရင်မင်းသမီးဝါသနာပါသူမင်းသားဝါသနာပါသူသူချီထိုးတာသူလက်ချိုးတာသူပြောဖို့ဆိုကိုယ်အိမ်ကမှန်ရှိလေးကျင့်ရင်သူထိုးပုံလေးကိုထိုးရင်ဟိုမင်းသားမဖြစ်နိုင်ဖြစ်နိုင်ပါဟင်မင်းသမီးမင်းသားဆိုလို့ မင်းကမွေးတဲ့သမီးသားခုရှိသလားဟဲ့ရှိပါဘူးကိုရွာတွေကဟာဒီပါပဲဟဲ့ကိုလူတူတူကတိဟင်သူတို့ကတော့ဟိုပါတော့ဟိုကြည့်ပြီးရင်ခြေတို့တို့လက်ချိုးတို့ဩအိမ်ပြန်မှန်ကြီးရှိလေ့ကျင့်လို့သူတို့ကမင်းသမီးမင်းသားဖြစ်သွားတို့ဒီဟိုဒီလောက်ကြည်လာတာဒါကဟိုဗေမင်းသားကဟိုဒါကဟိုဗေမင်းသားကဟိုနဲ့ထိုးပြပြီးတာဘာဖြစ်လို့တော့ခဲဟုတ်ကလားဟဲ့ ဟင်ဟုတ်ကလားပေါ်ကြည့်တော့ကြည့်ကျင်သူကပြတဲ့သူစီလဲသွားရသေးတယ်သွားရတော့ပြီးတော့ဟိုယုံဝင်တော့ယုံကြီးကမပေးရဘူးလားပေးရပါဘူးမင်းသမီးမင်းသားကတော့သူတို့အလွန်သူတို့ရှိတဲ့ဟာလေးကိုသူတို့ကတော့ဟိုပျော်လဲပျော်တဲ့ပေါ့ကွယ်သူတို့ရဲ့အကြောင်းလေးကလေးရင်ဖွင့်ပြီးသားဖြစ်တယ်အဆိုတော်ကလည်းသူ့အကြောင်းပဲဆိုတာဟဲ့သူကငွေပေးပြီးပါလို့ရတာဟဲ့ မင်းသားကလည်းမင်းသမီးကလည်းသူတို့အကြောင်းသူတို့ပြတာဟဲ့သူတို့ကတော့သူတို့လုပ်ချင်တာလည်းလုပ်ပါပြီပိုက်ဆံလည်းရပြီဟင်ဟာတော့ရည်ရနေဟင်မင်းမချက်ဘူးလားငါဒီလောက်ပြောတာချက်ပါလေဗျာဟင်အာနေမချက်ဘူးလေနင်းနင်းလည်းချက်မဲ့မျက်နှာဟုတ်ပါဘူးလေဟင်ဟင်အဲနင်းတို့ရန်ကုန်နဲ့ပေါ့မလဲကရန်ကုန်ကြီးရန်ကုန်ကြီးနင်း အေးရန်ကုန်ကြီးတောက်တယ်အတူတူနေမှာပါလေလို့ဟင်ဟင်အတူတူနေမှာပါလေလို့ဟင်ဟင်ဟောတို့ကြည့်ကျင်သူကသူပြရလဲသွားကြည့်ရတယ်ပိုက်ဆံပဲပေးရတယ်ဟင်မှန်ပါဟောပြဝါသနာပါသူကကိုပြကျင်တာလဲပြရပြီတယ်ပိုက်ဆံလဲရပြီတယ်ကဲကျင်ဒီဘယ်လိုလဲလို့ကြည့်လဲလဲမလားကလဲလဲမလား အချင်းတွေလှုပ်မွေးပေါ်ပြားကဟိုဘက်ကလဲလဲခြင်းလေအေးသူပြောတာတန်ဃာတပါးသွားဖူးတယ်ကွဖူးယုံနဲ့မပြီးနဲ့ဟင်ဖူးတဲ့သီတီလည်းခဏတော့မရောက်ဘူးဖူးတယ်တဲ့မျောတယ်တဲ့ဟုတ်ကလားဟင်ကြည့်တယ်တဲ့သုံးမျိုးရှိကြည့်တယ်ဆိုတော့သူများပြောများလို့လာပြီးတော့ဘယ်လိုဟာကြီးတော့ဟိုရုပ်ပုံကြီးကဘယ်လိုကြီးဘာတော့ဟင်ဟာဟုတ်တယ်ဟဲ့မှန်ပါ ဒါလာကြည့်တာမဟုတ်ဘူးလားဟင်ဟုတ်ဗျာညီကြဟိုဘာတော့ဟိုဆယ်နှစ်กว่าလို့လာကြည့်တာဟိုဟွာလာဘာတော့ဘာတော့နေဦးခဲ့နေဦးခဲ့ဟိုရွှေဘူးရွှေဘူးဖိုးတန်းထုံးပြစ်တယ်လို့ပြောအောင်မယ်ဒီကဟိုဟိုဥဒုမနာတို့ဥတန်းထွေးအောင်တို့ကမေးတဲ့သူကဟိုတို့ဒေသစာတွေတော့ကဟိုအပြန်မှာရွှေဘူးကနေဖုံးစိကာတဲ့ဖုံးတကာဟိုကွအဲ့တော့ခမည်း ဟိုဒေသစာရီလာတော့ကဆရာတော်နဲ့အခုဆရာတော်ဘာထူးဆုံးမေးတာအဲ့တော့ဦးတန်းထုံးကစဉ်းစားလိုက်တယ်စဉ်းစားမျက်ခုံးမွေးထူထူတာထူတယ်ခုဘာအခုဘာထူတော့နင်တို့ဘာတွေ့တော့ဟင်ဟင်စောဖူးဗျာဟင်စောဖူးဗျာဟင်ဘာထူတော့ဘာထူတော့ဗျာခင်ဗျာ ဘာသူတို့ဦးသားတို့တူနေတယ်မဟုတ်လားဟင်ဟင်တန်ခါဆိုတာတို့မဟုတ်ဘူးနော်အရှင်ဘုရားသုတ်ပဋိပါဏဆိုတာညာအရှင်ဘုရားနော်ကောင်းကောင်းမှတ်နေတာညာလာကျင်တာလားအမှတ်နဲ့လက္ခဏာညာဟုတ်နော်ဥစုဆိုတာအဲ့လိုမှတ်နေတဲ့ပုဂ္ဂိုလ်ကမဖြောင်းဘူးလားညာရကတော့အဲ့လိုမှတ်နေရင်ထွေဒီကားဒီမဟုတ်တာစဉ်းစားအောင်မလားသာမိစီယာကော သာသနာနဲ့လူဖြစ်တုံးကျင့်နေရတဲ့အတွက်သာမိစီကောဖြစ်နိုင်မှာညာရှင်ဘုရားရုပ်ပြောတာမဟုတ်ဘူးဒီရုပ်နဲ့ဒီနာကိုမီးနေတဲ့အတွက်သာဒီပုဂ္ဂိုလ်ကိုတန်ခါလို့ပြောနေတာဟင်တန်ခါဆိုတာဟိုတို့ဘာနဲ့ပြောရင်တော့ဇေဒီလိုပေါ့ကွယ်မနိုင်ကောင်းတာနဲ့နိုင်အောင်ပါဇေဒီကြားဘူးတယ်နော်ဇေဒီဆိုတာပါဠိစကားများမှလို့ခိုးခြင်းကထိုက်တာဘာလို့ခိုးခြင်းကထိုက်တော့ဘုရားရှင်ရဲ့ဓာတ်တော်ကင်းဝတ်တဲ့ကြောင်းတော်မို့ဟုတ်ဟင်ဓာတုလား ပြီးတော့ဓမ္မလားသူရဲ့ဓမ္မခန္ဓာတွေလေဟင်ပြီးတော့သူရဲ့ကိုဝါတော်တွေလေပရိဘောဂလားဟင်ဟိုဥဒိဋ္ဌလားဒါပြီးသူရဲ့သုံးဆောင်တွေလေပရိဘောဂလားအဲ့ဒါဒီသတင်းသုံးကင်းဝတ်တဲ့နေရာဖြစ်လို့အဲ့ဒါကိုရှိခိုးခြင်းကထိုက်တာဇီရီကိုရှိခိုးတာကျောင်းတော်ရှိခိုးတာလေကူကူဘုရားကထဲထဲမှာနော်တန်ဃာဆိုရတဲ့ဒီတိုင်းပဲအဲ့ထဲထဲဒီယုံနာမှာကိန်းနေတဲ့ညာကိုပြောတာဟင် အဲတော့တန်ဃာတိအောင်မမြင်နိုင်ဘူးကြည်ယုံတဲ့တန်ဃာမှာပေါ့အမှန်ဟုတ်တယ်အခုတို့ကျင်နေပေါ့ဟင်ကြည်ပြာလာပါတော့ဟောမပါကြီးနဲ့ကြည်မှာတော့ကြာဟင်ဟင်အဲ့ဒါကြည်တာဟင်ကြည်တာပြီးတော့ဖူးတာဒီနော်ဖူးတယ်ဆိုတာတို့ယရနာများဆိုလို့ရှိရင်ဖုံဖုံမတင်အောင်တခါတည်းဂရီပါလေးပေါ်တင်းလို့ထင်တယ်ကွ ယရနာတန်မိုးကြီးမှန်ပြီလားထင်တယ်တန်မိုးကြီးတဲ့ယရနာဆိုထားတာမှကျုပ်ကလေးနဲ့ထင်တယ်အောက်ကဗရမလေးခံလို့ဟိုလေးကိုဂရီပါလေးခံလို့အပေါ်မှာထားအဲ့ဒီပေါ်ဖုံတင်ဖူးဖူးပအောင်မှုတ်ရတယ်လက်ကလေးနဲ့ပုတ်ဂုံးလေးနဲ့ပုတ်ဟင်အယောင်မိန်သွားမှဆိုလို့ဟုတ်နော်ဟင်ယရနာထိုက်တဲ့ဟာအဲ့လောက်ထိယူပြရတာတန်ငါဂုံမြင်တဲ့ပုဂ္ဂိုလ်ကြတော့တန်ငါခုနပြောတဲ့ ဟိုသူ့မှာတို့ကြောင့်ညှိုးမသွားအောင်ငမ်းမသွားအောင်ဖူးကဖူးဘူးမှုတ်ရမှာနော်မှန်ပါသာသမီလေးဟိုတို့ယရနာထိုက်လာအောင်ဟိုအရွယ်ရောက်လာတဲ့အချိန်မှာအရေးမကြည့်ပဲနဲ့မခိုင်းရမစဲနဲ့ဖူးဘူးမှုတ်ပြီးကြည့်သလိုအဲ့ဒါလည်းဖူးဘူးမှုတ်ခေါ်တယ်လို့လားအမှန်ဟုတ်တယ်နော်အမှန်ကိုသာသမီလေးများရွယ်ရောက်လာရင်လေဒီမခိုင်းရမစီရနဲ့အဲ့ဒါကိုဖူးမှုတ်တာကိုဖူးတယ်ပြောတာမဟုတ်ဘူးလားဟင်အခုကဖူးရလား အဲ့ဒီထိရောက်ခလားအဲ့ခင်ပေါင်းဗျာပေါင်းငါးစုကြီးမျိုးပြောတောင်ယုံဟင်ငါးစုမျိုးပြောတောင်ယုံဗျာဟင်တို့ရှိမူလာပြီးတော့တော်ပြောတောင်ပြောပြောတာဟိုကြလှုပ်ချင်တာလှုပ်တာဟင်ဟင်ခိုးတယ်ဆိုတာအဲ့ဒါမိမိကြောင့်အငြင်းကြီးမတင်စေရဘူးဟင်ပုဂ္ဂိုလ်ကိုသွားဆိုရင်အထင်ကြီးခြင်းသေးခြင်းဖြစ်မှာပဲနင်တို့ အဲ့ဒါကိုဖုံးပေးမှာပဲနော်မှန်ပါဗျာပုဂ္ဂိုလ်ဆိုတော့ဟိုဗမာဖြစ်ဗမာသေးရိုက်ကွယ်ကျမ်းဖြစ်ကျမ်းသေးရိုက်ကွယ်ဘီသာတတိရှိမှာနော်မှန်ပါဒါပုဂ္ဂိုလ်ကမှန်ပါကိုကျင့်နေတဲ့ချိန်သားမရှိဘူးကျင့်နေတဲ့ချိန်သားကမကျင့်တဲ့ချိန်ကသူတို့ဟိုမျိုးရိုးရဲ့ဘီသာသေးရိုက်လေလိုက်မှာကွယ်တို့ပင်ကိုသေးရိုက်ကောမရှိဘူးလားရှိပါဘူးတယောက်ချင်းရဲ့ပင်ကိုသေးရိုက်ကလည်းလိုက်မှာပဲမတူဘူးဗမာချင်းတူပေမဲ့သေးရိုက်ချင်းမတူဘူးအဲ့ဒါကနောက်ကပါတဲ့သေးရိုက်ကိုယ်ပိုင်ပါတဲ့သေးရိုက်ခေါ်တော့ ဟုတ်နော်ပါတယ်အဲ့တော့ဒါတွေကြည့်ပြီးသံဃာမမြင်တဲ့ပုဂ္ဂိုလ်အဲ့ဒီသူရဲ့လှုပ်ရှားမှုကြည့်ပြီးတော့ဘယ်လိုကြီးပါကွာပြောတာသာပဲနဲ့ဘာကြပဲနဲ့နဲ့အထင်ကြီးရင်ကြီးတော့မှာသိရင်သိတော့မှာမှန်ပါအဲ့ဒါဆိုဖုံးတင်းနဲ့ခူးရမရောက်ဘူးမှန်ပါဟင်မှန်ပါခူးရမရောက်ဘူးဟုတ်လားမှန်ပါဦးကျင်ကြီးဟုတ်ကလားဗျာမှန်တော့ ဟင်ဟင်ခင်ဗျားတို့ကြည်တာကိုအများဆုံးများသောအားဖြင့်ကြည်တာလောက်ရှိနိုင်တယ်ဖူးတဲ့သိတိကိုမရောက်ဘူးမျောတယ်ဆိုတာတို့အခုပဲပြောခုဒီသားစီတွေကြီးခွေတို့လည်းခေါ်ခေါ်လာခင်ဗျာလောက်ပြောလားဟုတ်ဟုတ်မပြောဘဲနဲ့လာတာဒါလေးလာပါရင်ယူရမယ်လို့ယူခဲ့ရမယ်လို့ပါသလားမပါဘူးဟောလက်ကားသူတို့လူချင်းသူကြတော့ ခုနဟိုကြည်ကျင်ပွဲလာဟိုကြည်သူကြတော့ဒီမှာယုံဝင်ကလည်းပေးရပြီနော်ပြေးလာနေလို့ဒီမှာယုံဝင်ကလာပေးဟင်ဘယ်ပွဲကြည့်တယ်ဆိုတော့မဟာနိုင်ယုံလာဝင်တာပါဟုတ်ဟုတ်နေဟင်နာဝင်တာသူတို့မှဒါလေးကိုဟိုဝယ်တဲ့နေရာတုန်းကဆိုလည်းတို့ရှိုးချူပေးမထင်ပါဘူးကွယ်ဖြစ်နိုင်ရင်သူ့ဆိုင်ကပစ္စည်းသာယူခဲ့ကြတာကိုယ်ငွေပေးကုန်ပေးခဲ့ကြတာ မလွဲတာလို့သာအဲတော့ဟိုကလည်းဟိုဘက်ကဆိုင်ရှင်လဲမေးကြည့်ဦးဖြစ်နိုင်ရင်ငွေသားယူလိုက်ချင်တာသူ့ပြင်ပေးကြုံဟုတ်လေဒီကလည်းဖြစ်နိုင်ရင်သူ့ပစ္စည်းသာလိုချင်တာငွေပေးကုန်ပေးချင်အဲ့ဒီမှာလောဘချင်းတိုက်ကြအားတယ်ဟင်ဘလောက်တော့ထားပါ မရလို့ပါရှင်ဒါလာကြမှာဟုတ်လို့တိုက်ကြပါဟင်အကြောက်ကံကိုငွေပေးရင်သူပစ္စည်းရမှန်သိရသားလေအဲ့ဒီမှာတိုက်ခါတယ် ဒီမှာဘာမှပြန်မရတာဒီအလကားလာပေးရတာဟင်ပုတ်တင်နေမှန်ပါဟင်မှန်ပါဟင်ပြန်နေတော့ဟင်ဟောတော့အလကားရမှာဘာမှလည်းသိအောင်စပုံတာတို့ဟင်ဟုတ်တယ်နော်မှန်ပါစပုံရလက်ကပြန်လာပေးရတာဘယ်လောက်ဆင်းမြင့်တော့မလိုချင်သူလိုချင်သူဘယ်လောက်ဆင်းနိုင်တော့ပြီးတော့မလိုချင်သူဘာရမှရှိဘူးကွလိုချင်သူတို့ရနေတယ် ကိုနဲ့ဟိုလိုမှုတ်ရဒီလည်းမှုတ်ရနေနေဟိုဖခင်ကနေနေပြောလို့လားနေ30ရှိနေလို့30ထိလိုက်လို့မဟာဟုတ်ကဲ့မဲနေလေးမနေလို့နေလေးနဲ့ဟိုတို့ရနေလားတဲ့ဟင်နေ30ဆိုနေ30ရှိလိုက်မဟာရီရဟင်အငင်းခုံတိုက်ခံနေနဲ့ထင်တယ်ဟင်လိုချင်သူမလိုချင်သူတို့ညင်းလည်းမဖြစ်တိုက်လည်းတိုက်ရဘူးလာချင်အတိုက်ချင်ရကတိုက်ဟုတ်ပါတယ်တို့ခေါင်းငုံခံဟင် လမ်းတိုင်းဟင်ဟိုမှတ်ထားသမီးရတို့ပါဟိုစွန်းလုံးဆရာတော်ဘုရားပြောလို့သာသနာပြုဆိုတာ အောင်တန်းအကြဆုံးနော်ရှင်ဘုရားသမ်းပြီနော်သာသကာတို့ရှင်ဘုရားမမရှိမှသာသနာပြုအောင်မန်ငယ်တန်းချထားဟင်အဲ့တော့တို့တို့တိုက်လို့မှညာမတိုက်တော့ဘယ်သူမှတိုက်ခင်တော့တိုက်လို့ပြန်တိုက်သူလမ်းထောင်ရင်ပြန်တိုက်မှာ ဟင်ဟုတ်နော်အဲဟိုဘသူကတိုက်တိုက်တကယ်လို့အတိုက်ခံနေတယ်ပြန်မလို့ရင်ကြတော့သူ့ဟာသူကိုမောပြီးပြန်သွားတာလည်းကားကြီးပါကွာသူကတိုက်ဟုတ်တယ်ဟုတ်တယ်လေအဲဒါဟိုသုံးလုံးဆရာတော်ဘုရားကြီးကသာသနာပြုလုပ်ငန်းဆိုတာအောက်တန်းအကျဆုံးမထားဟင်နေလို့နဲ့တဲ့မလားလို့ပြောကြည့်တဲ့ပါတယ်ဟုတ်ကဲ့ငါဖမ်းပြောတာတဲ့သွားတာတော့တတ်ထိုင်ဘူးလေ ဟင်မှန်ပြောတာတဲ့တော်တာတော့တတ်တယ်ဘူးလေဟုတ်ပြီရောဟင်အဲ့တော့လောဘရှိသူနဲ့လောဘမရှိသူနော်ဟင်ကိုကျိုးကြာခြင်းသူနဲ့ကိုကျိုးဆုံးလို့သူမတူဘူးမှန်ပါအဲ့တော့လောဘရှိသူကကြားတာပဲရှိတာမသုံးရဘူးလောဘမရှိသူကမရှားဘဲနဲ့သုံးရတယ်ဟုတ်လားကောင်းတယ်ဟင်ဟင်ကိုနတ်ဆိုတာ ဟိုပါဠိလိုနာထဟိုသူများကိုယ်ွယ်တာပြောတာမဟုတ်ဘူးလားရှင်ဗျာအများကိုယ်ွယ်တာကိုနာထနတ်ဟုတ်ကလားဟိုဘောမနတ်မဟုတ်ဘူးပဲဒီမှာလည်းတွေ့တယ်နတ်တွေထင်တယ်ဟင်ပါလို့ပါဘူးဘယ်တော့ဘယ်နဲ့သားနေရတာဟင်သူတို့မှစားကြစီကြဟောတို့စားပါဘူးလားဟောစားခြင်းကြတို့ကတော့များများစားပါဘူးဟုတ်ပြဟင်ဘလောက်ကောင်းလို့ဟဲ့ခြင်းနေဒါခြင်းနေမဟုတ်ဘူးလားမှန်ပါဗျာဘလောက်ကောင်းလို့ခြင်းနေ အဲ့တော့ဒီနေရာမျိုးများငါတို့ဘယ်ချင်းရောက်ပါမလဲလို့မျောရင်မျောပြီရှိမှန်ပါဗျာမျောတဲ့ဒီထိရောက်လာဟဲ့ချင်းဟုတ်မှာဘယ်တော့ရောက်မှလည်းဟုတ်ပါဘူးဒါလေဟင်ကြည်ရာရဲ့ဖူးရာရဲ့မျောရာရဲ့သုံးခုဗျာမမိလားအဲ့တော့ဟိုတို့ကျင်လေးကဘယ်ဆင့်မှာတော့ဖူးဆင့်နဲ့မထင်မုံဗျာဟင်ဟင် ဒီမခင်မောင်ညာတို့ရွှေချောင်းတောင်နေတော့ကရွာတရွာကသံဃာတော်တစ်ပါးကြောင်းဆောက်ခြင်းလို့တဲ့အလူခံလာရင်းနဲ့အင်းတိုင်းတာကနေတက်မှာဆိုသူကဟာတို့မုံရွာဗောဓိကာယုံကြောင်းတိုက်ကဆရာတော်ကြီးရဲ့သူအဲဒီကနေပြောဦးလှသိန်းတရားဝယ်ခိုးပြီးနာမှုနဲ့မိလို့အဲဒီဟိုကျောင်းမင်းဆရာတော်ကြီးကနှင်ထုတ်လိုက်တဲ့သံဃာ ဟေးတူနော်တူရင်နော်တောင်းတိုက်ကအဲ့လောက်ဒီစီကန်းရှိတာအဲ့ဒါလာပြီးတော့ရွှေချောင်းဝန်းတောင်ဆရာတော်ရွှေချောင်းဝန်းတောင်ဆရာတော်ဆိုတော့လာပြီးသူနဲ့စကားပြောကြဆိုဟိုကျတော့ပြန်သွားတော့ပြောပြောတော့မဟုတ်ဘူးပေါ့ရွှေချောင်းဝန်းတောင်နာမည်လာကြီးတာပြောတော့မဟုတ်ဘူးပေါ့ဟင်းသူဖူတာတော့ရလားအဲ့ဒါဖူတာမဟုတ်ဘူးလားမှန်ပါဟုတ်လုတ်ကြောမမှန်ပါ မမျိုးတင်သွားပြီလေဟုတ်ဟင်ဟုတ်ကလားဟဲ့ဟင်အခုဒီတို့ဒီကဆယ်နှစ်กว่าလို့ပါတို့ဖူးတာလားကြီးတာလားခင်မောင်ဗျာဟင်နဘဲကျွေးဒီငုံပြောတော့မလို့ဟင်ဟင်နဘဲကျွေးဒီငုံပြောတော့မလို့ခင်ဗျားတို့ဒါတွေကမျောမှာဟင်ဟင်တဖိုးကြီး ဟိုအလှရှင်စီတော့ကိုအလှဟိုပစ္စည်းကြီးဟိုလူပစ္စည်းကြီးပါထည့်ပြီးရေးစထားလိုက်ရရင်မနဲ့တော့ဆရာကြီးကရေးစထားဖို့ဆင်းနေမှာကဲကြတယ်ကဲကြလူပစ္စည်းကြီးတော့တာကဲဘယ်လိုဟုတ်နေရာတော်ကြည့်လာပါဗျာကဲလုံးပါဗျာလုံးပါဗျာဟင်ဟင်ပြီးတော့ညံ့ညံ့မဟုတ်ပါဘူး10ရက်လောက်ပဲနေကြည့်ပါဦးဟာဟာဟာဟာနာကလေးကတူတူပဲဖေးတဲ့သားကပွက်တယ်ဗျာဘာနုပေတောင်ဘို့ ပြန်ပြီးတော့ဒီကထွက်လာရင်ပြန်သွားတော့ဟုတ်ပြကဲကဲကြကဲကြကဲအကိုကြီးစေရနာမပြဘူးကိုရနေရမလားမနေအောင်လားနဲ့ပြည့်နေရပါဘူးကဲဆယ်ရက်လောက်တည်းကိုရကဲဟိုနောက်ကကြည့်အလူရှင်ကအေးသူ့လူဝယ်ပစ္စည်းဆယ်ရက်သုံးပြီးပြန်ပို့ရမှာလေဘယ်လိုတော့ကိုရ ဟာသားစီကြမှာပြန်တော့အလူအလူပြည့်စည်ပြန်တော့လာကြဘူးကွာဟင်တယ်တော့ဖို့ပဲလို့တော့နိဗ္ဗာန်ပြည့်စည်ရောဟောတူသူများတွေလူလားခေါ်သူမကြောက်ပဲလို့တော့ဒီကြောင်မပြီးသေးလို့လေဗျာဟုတ်ပါဒီကြောင်မပါတော့ဗျာစက်တန်းမနေနိုင်ဘူးလို့ဖြစ်နေတာလို့ဒါပြောတာပါဗျာလုံးပြောမယ်ဟိုဒါခမရကိစ္စမှမဟုတ်ဖြစ်နဲ့ ခင်ဗျားကဘာလို့ပေးတာနိဗ္ဗာန်ပစ္စည်းရောဟောတုခဏတို့ဟောတုပါဗျာဟောတုတွေနိဗ္ဗာန်ပစ္စည်းရောမပေါ်ဘူးဟာပဲကောခဲဘဟဘဘဘတဲ့ရောဘလာဟင်ဟင်တော်နေဟိုတို့ရွာကကိုစံခဖြစ်ဦးမယ်တို့ရွာကကိုစံခဟိုဘာတော့ဘိုးမြတ်ကကြောင်းလိုက်ပို့တာတို့တို့ငငယ်ဟိုတို့ဘုံကြီးကဥဒုနာတာတဲ့တော့က ဥဒုနန္ဒနဲ့ဘူမြကဥဒုနန္ဒနဲ့ပြောနေတော့ကိုသံကိုသံခါကအိမ်ပြန်ရောက်ကိုသံခါအိမ်ပြန်ရောက်လေအဘဟိုကျောင်းပေါ်သူကဟောကဘူမြကဘူဒုနန္ဒနဲ့ပြောရတော့ဒီပဲဟုတ်ဗျာကိုသံခါကအိမ်ပြန်ရောက်နေတယ်ဟင်ဟင်ကိုဘယ်နေတော့လူမကြီးတရားကိုဘယ်နေတော့ဟင် လူဝယ်ပစ္စည်းကိုပဲပြောမှာဟေးနိဗ္ဗာန်ပစ္စည်းဟောတူပါဗျာကဲဟုတ်အာဟုတ်ဖို့ဟိုသူကနိဗ္ဗာန်ပစ္စည်းဟောတူဟိုကလည်းဝါမလို့သိရင်ထို့ဘာလားဟိုရဲလူပေါ့ဟိုချီထိတ်လက်ထိတ်ရဲ့ဟုတ်ကလားဟင်ပြီးတော့ဟိုဆင်လာဟိဟိုရှစ်လက်နဲ့နောက်လက်ဝါမလို့ကြားမှာတန်တူရှစ်လက်နဲ့နောက်လက်မလှမ်းနိုင်အောင်လေဆင်ပါဟင်ဟင်အဲ့လိုဆိုရင်ပဲလို့ဒီလိုနေနိုင်ပြီဆိုရင်လာခဲ့ပါမယ်အေးဟုတ်ပြီဟုတ်ပြီ ဒီတော့တော့ပြီနေနိုင်ပြီလို့အာရမှာကြည့်ပြအဲအဲ့ဒီနေနိုင်ပြီကလည်းဟိုနောက်မနေနိုင်ပြီကိုပြန်ပြောင်းပါဘူးကြောင်းဖို့သေးကြတယ်ဟိုဟာလာဟိုအလှမှနဲ့ဒေါသတေတို့မခံရင်လုံးနေနေနေဒီဟင်ဟုတ်ပါပြီကြာဒါပြီးမနေနိုင်ပြီပြန်လာမှာခင်ဗျာဟုတ်ဟင်ဟင်ဟင် အဲ့တော့ဖို့လူခံရင်ဟိုတို့ဘောင်းတော်ကျုပ်လို့လို့ရင်လည်းကောင်းမလားပဲမှန်ပါဘောင်းတော်ကျုပ်ကဟိုဘောင်းတော်ကျုပ်တာမှန်ပြီးအောင်ဖိတ်ဖြူစင်ကျေဖို့ရခေါင်းမှာကတုံးတုံးပြီးတော့ငယ်တိတ်မှာလာချမ်းပြီးထားရဟင်ဟင်ထွက်ပြေးရင်သူကခေါင်းမှာလဲဟိုတို့ငယ်ငယ်ကဥသမုတ်ခေါ်တာအပေါ်မှာလဲလာချမ်းလေးနဲ့ဟင်ပိတ်ဖြူစင်ကျင်နေဆိုတော့ထွက်ပြေးလေသူလူငန်းနဲ့မှလူပဲနဲ့ တွေ့တဲ့နေရာမိပါပဲဟုတ်ပါဟင်ဟုတ်ပါအဲလိုဖူထားရင်ဘယ်နဲ့တော့ကောင်းပါဗျဟင်ဟင်ပြီးတော့ဒုကတော့ဒီပြောထားတာဟိုခင်မောင်ကြီးကစားပြီးတော့မဟာမြိုင်ဒီစီဟိုပြောက်လဲသိအောင်ခင်မောင်ကြီးလဲဟိုနဖူးကိုတလက်မလောက်ထူတာနဲ့တခါတော့ဟိုစုပ်ထိုးပြီးတော့ကိုလောက်ထားကြတာမဟာမြိုင်ဆိုပြီးတော့ကြောက်ကြလုံးလို့တို့စီဟင်တို့သူပဲဒီစီရောဖို့ပဲနဲ့တော့နဖူး ကလမလောက်နဲ့နဲ့အောင်ကိုမဟာမြိုင်ဆိုပြီးတော့ကိုနဖူးလည်းစုပ်ထိုးထားလိုက်ရတယ်ကောင်းပါရဲ့ဗျာ။ရမဟုတ်ဗျာ။ဟိုမှာလည်းနှခမ်းကြီးတော့ကိုမင်းတို့နဲ့ညီနေရောက်နေတာ။တော့ဝိုင်းညှိနေတာတဲ့အဲညှိနေတော့ညီသွားမှာပေါ့ဗျာ။ညှိနေတော့သွားမှာကြောက်ရပါဗျာ။အဲ့ဒါပြောတာဗျာ။ဟိုဟာပါတော့ဖေရိုကြီးတို့ကဟိုရေတွင်းကြီးနဲ့ တို့သဝင်ပေါ်ပဲကိုညိုနဲ့ကိုအောင်ထီသူတို့ကငါတို့နှစ်ယောက်နှိပ်ပြီးတော့ညအထုတ်ကြအောင်ဆိုဆယ်ကတဲလေးမှနှစ်ယောက်ထဲနေတာကျန်တာတွေကပေါ်မှာကိုဟင်သူများလဲဟွာလို့ရောလက်နေတာမိတီလဲလဲလဲလဲနဲ့အောင်ဆင်းရအဲတို့ကပေါ်ကနေသူမြင်မတို့မှမမြင်နဲ့ဟင်ဟိုဟွာမှာအင်တိုင်းသားမှာစက်သိန်းထားအဲ့ဒီကနေမိုင်ကုန်တုတ်ထားနည်းနည်းလေးနာရီမထိုးပြီး မိုင်ကုံတုတ်ကြလားဟောသမီးလေးတွေလက်လက်လက်လက်ငင်းသေးတို့ဟဲ့မသိနဲ့ညီသွားလိမ့်မယ်ညီရပြာဆေရောဖောင်းတော့ကတွေ့ခဲ့တာလေဟင်အဲ့ဒီတော့ကတော့ကိုအောင်ခီနဲ့ငါတို့ကိုညိုလေအဲ့ဒီမှာလည်းအဲ့လိုပြမလူမလား တယောက်တည်းဆိုကျုပ်တောင်းဝန်ယူပါတယ်နှစ်ယောက်ကတော့ကတော့ဆုံးပါခင်ဗျာတယောက်တော့ပါဘူးခင်ဗျာဟင်ဟင်ဆင်းလာတယ်ဆိုတော့အေးအေးအေးအားရှိတာပါအမေဆင်းကရွာလိုမဟုတ်ပါဘူးလိမ္မာပါတဗျာဟင်ကျောင်းကိုဆင်းဖြတ်သွားတယ်လူကြီးကဆင်းဖြတ်သွားတယ်ပြည်ပြင်လာပြီဟင်လိမ္မာပါတယ်တို့ဆင်းတွေကဟင်မလိမ္မာသူသာဆုံးပါတာလိမ္မာသူသူတို့မဆုံးပါဘူး မလိမ္မာသူကတော့သူတို့ဖုံးမဖို့တောင်းဝန်ရှိတယ်ဆိုလာမှာပဲလုံမှာပဲဟုတ်ပြလားဟင်ဟင်အဲအရှင်ဘုရားတုတ်တာမှာဘယ်နှခါလာဆင်းရလို့ဘယ်နှခါမှမရမှုဟင်ဟင်အဲဒီမှာမလိမ္မာတာတွေမှုကြတယ်ဟုတ်နော်ဟောတို့လူကပေါင်းလို့မကောင်းဆုံးတရိတ်ဆန်ကပေါင်းလို့အကောင်းဆုံးနေရာပဲငါရွှေချောင်းဝင်းတောင်ရောက် ဟိုအပေါ်ကဟိုကိုဇေဒီလေးလှုပ်ထားတဲ့နေရာမရှိလိုက်အဲ့ဒီမှာတုန်းကဟိုတော့အပေါ်ကတရွက်ကလေးမိုးပေးထားတာကြောက်ချက်နဲ့ချာချာမှာငါအဲ့ဒါဒီပေါ်နေရတာတော်ခွေးကွယ်နေလို့ခါလောက်ရှိတာကြီးတယ်ညလာသူအင်္ဂါတောင်းကနေပြီးတော့ဇေဒီအင်္ဂါတောင်းကနေပြီးတော့လာပြီးတော့နန်းနာပဲကွယ်ငါနာချိန်မှန်သိတာတို့ရမလို့မှန်းသိတို့ကသူတူတူလေးပြန်ထွက်တာတိရစ္ဆာန်ကအဲ့လောက်အလိုက်ပြီးတာ ဟိုကျန်တဲ့ဈေးကြိုက်တို့ဘာတို့ပြောမလို့ပေါ့ဒီမှာအဲ့ဒီကောင်းကြီးတွေနဲ့တုံးတယ်တို့ဘာပေါ့ဝေ60ခွန်တင်တာပဲကွ60ခွန်နဒေါ်လာပြီကျော်9ရက်6ရက်လောက်ကတည်းကမိုးကြီးက24နိုင်ကြီးပါ24နိုင်24နိုင်အဲ့တော့သူတို့ခင်ဗျာကိုနေပြာမရှိသေးဘူးဟင်အရင်တုန်းကသူနဲ့တို့နဲ့အချင်းချက်ရှိတယ်သူကလာခြင်းရင်တို့ရှိမရှိကိုလှမ်းပြီးဟိုကနေဤဤနဲ့ပေါ့ ဒုက္ခကိုဆိုလာမီလေးနဲ့အပြင်ဟာလေးကိုဖွင့်လိုက်ပေးလိုက်လုပ်ပြသွားတော့ဟုတ်တယ်အဲ့ဒီကတော့မတတ်နိုင်တော့ဘူးသူတို့24နာရီကိုကွယ်ဆောင်ရင်းကြီးအဲ့ဒီမှာအတန်နဲ့ကြီးနဲ့អော်ပြေးလာပြီဒီဘက်ကကျော်စိန်ကြီးနေတဲ့မီတင်းကိုနောက်ကထေရန်ကိုဟိုမီတင်းကိုဘက်ကထေရန်ကိုခွာပြီးအဲ့ဒီတဲ့ဝတ်နေရတာတန်တဲ့ကောင်တွေကဒီအောက်ဒီဒီအောက်ဒီဟင်ဒီအောက်ဒီမှာနေရတာအဲ့ဒါဟိုနတော်လာပြီးရခုနေစီလောက်ကစားတာပေါ့ကွယ်အဲ 吃东年你都是在哪？都哪样吃哪样呢？吃的哪一家哪里的？他不忙了啦。做 A 级，八的都的吧。米，都西米线做的对。羊肉么肉做的对，够了。不要 A 么 A 做的对的，米也不老困难的，都西米线对的。今年的路 A 么 A 对的，哎，老累了。那了不当家好，好，好。 တို့ဟိုတန်ရီကန်ကြီးပြီးလာဟဲ့အဲ့ဒီအဲ့ဒီခေါင်းဆောင်ကတက်လာဟိုနောက်က6ခေါင်း9ခေါင်းကနောက်ကခွဲလာပုံမှန်နေတရားသူတော်ကောင်ပဲတက်တာအဲ့ဒါတို့ကလည်း10နာရီဒီနေ့7နာရီညထိုင်နေကိုကွအဲ့ဒါအနံ့နန်းကြည့်တာပဲနန်းကြည့်ပြီးအတန်လေးတစ်ချက်တည်းပဲဣသွားလေးကြားလိုက်တယ်နော်ဝတ်ထင်အတန်မကြားရဘူးပြန်သွားရှင်ဖျားဖြတ်စရာတွေအဲ့ဒီမှာအများကြီးရှိပါဘာမှပြင်မသွားဘူးနှစ်ခုဖြတ်သွားတယ် ဟိုဘောဒီပင်ကိုသွားတဲ့ဟိုတို့ဖျောင်းနိုင်ထွန်းတဲ့အလင်းရောင်နဲ့ထွန်းတဲ့တိုင်လေးတွေလေမှန်ပါအဲ့ဒီတစ်ခုကိုနှုတ်ပြစ်မထားခဲ့ဘူးတိုင်လေးမှာပစ်ပင်လေးမှာထောင်ထားခဲ့မအော်နဲ့ဒီအဲ့လောက်လေးမှာနောက်တစ်တိုင်ထုတ်တယ်ပစ်ပင်လေးမှာထောင်ထားခဲ့လာမပြီးအောင်ဟင်လာမပြီးအောင်အဲ့ဒါပဲဗျအဲ့ဒီကနေပြီးဤဆိုပြီးတော့ပြန်ထွက်သွားတာခုချိန်ကြည့်မလားလာတဲ့ဟို ခင်ဗျားတို့ဘက်ကဟိုကြောင်းဆောင်နေတုန်းကသူတို့ကဟိုကနေပြီးတော့သူလူရှိမရှိဟိုကနင်းတို့ခုလာတဲ့ကားလမ်းတိုင်းဆင်းလာတာပဲအော်ပြီးလာတာဟိုကနေပြီးတော့သူတို့ဘူရူသားကြီးနဲ့ဟီးဟီးနဲ့လို့ဟိုကဒူမီတွေနဲ့ဒိန်းနဲ့ပြောတော့ကြောက်တော့ငါနာလာခူဟာငါတောင်ဘက်ကတောင်ယူမှာသူတို့အဲ့ဒီမှာလာပြီးပုံနေရတာညတစ်ချက်ခွဲလောက်မှဟိုအရှိဘက်ကိုထွက်သွားတယ်မဖြစ်တဲ့အပြင်ငါ့ကိုသူတို့သူတို့ကအဲ့လောက်ထိတောင်လုပ်ပြီး ဟင်မကြောက်နဲ့ခဏကြောက်အောင်မှအလှမှကြောက်ဖဲဟိုကဒီဟိုဟိုကောင်ကြီးကဒီလောက်ထိမဆိုးဘူးအလှမှတော့မဆိုးဘူးဟင်ဟင်ဘယ်သူကဆိုးတယ်ထင်လားဟင်အိမ်ကြပြီမေအိမ်ကြပြီလေဒါတော့ကျဲခလာတခါပဲပဲ ဟုတ်မလားဗျာအင်ကြပြီးမယ်ဆိုတော့တခါတည်းလူမာတဲ့ကဲကြည့်ပြကဲအဲ့တော့လမ်းနေရစီပေးပြီးသားဘယ်လိုလဲတော့ဆရာတော်ကခေါ်ရင်ကိုကျွန်တော်နေမှာလားသူကလည်းမနေဘူးပြီးတော့လည်းစဉ်းစားမှာပေါ့သူကမနေဘူးတပည့်တော်ကစဉ်းစားမှာအာဒီအိမ်ကြအတိုးနဲ့ထိုင်မှာနော်ဟင်ဟင်ဟိုဘယ်လိုခေါ်တော့သူ့ဖေးဘာလို့လိုက်ပါဦး သူ့အဖေဘာလို့လိုက်ပါအောင်လဲသူ့အဖေကိုထနေမှာသူ့အဖေချင်းကိုပုတ်တင်တယ်ဟင်ဟင်တော်ဘာလို့လိုက်ဆိုလို့ရှင်မလို့အဲ့တော့အဲမန်ကန်မကြောက်နဲ့ကြာချော်ခိုင်းကြောက်ချော်ခိုင်းကဘူဖို့ဖြစ်ကိုတို့ဟိုအလို့မကမန်ခိုင်းတာလားချော့ခိုင်းတာလားဟဲ့ဗျာကြောက်ဗျာကြောက်ဗျာကြောက်ဗျာဟင်ဆန်းကြခြင်းတော့ရှင်များပြောလို့ဒီဒီနဲ့ 过去看我一点都不妙。ဟုတ်ကလားဟုတ်ကလားကိုမြေအောင်လားဟိုခိုင်းရမရှိတော့ခိုင်းရမရှိကိုမြေအောင်ခိုင်းရရှိတော့ဘေးရဲ့တော့လည်းပါအဲဟုတ်ကလားဗျအဲဟုတ်ပါဗျာဘယ်နှခါရှိဘူးတော့ဒီကြွနိုင်တော့အေးဗျာဟိုဟိုကောင်ကြီးကဒီတော့မထိုးပါဘူးဟင်ဟင်ဘယ်သူနဲ့နေရင်ပိုတင်တယ် ဟင်ဟိုကောင်ကမခိုးပါဘူးဆိုတာဘယ်သူနဲ့နေရင်ပိုသိတယ်သင်ပြလက်ခံမယ်ဆိုတော့ဒီတော့ဒီမှာနေဖို့အာရုံချက်ထားလိုက်ပါခဲထားလိုက်ပါတော့မေဘူရာပြန်လာလိုက်ပါဘူရာသူ့ပါအောင်တော့ဟင်ဒီတော့နေကြမှာလေမနေနိုင်ဘူးပြန်သွားရင်လည်းပြတ်မှာလို့ကြရောမေဟင် လုပ်ကြရောမယ်ပုံဘူးဘရင်တော်ဖောင်ပြက်ပို့ဗျာဒီနေမှာတော့ခုနတို့ပြောလို့ပင်ကြောင်ထိုးထားမှလေတလက်မထူလောက်နဲ့ကိုမဟာမြိုင်မဟာမြိုင်ပြင်းကြီးပြင်းဟဲ့အကုန်လုံးဘယ်သွားသွားခမရချက်ဟိုကြည့်ပြီးခမရချက်ရမှကြည့်တယ်ပဲအဲ့တော့ဟိုမှာသွားပြီးချက်ရမယ်ဆိုတာဒီမှာဟိုတုတ်ထိုင်နေတာကနည်းနည်းတော်သေးတယ်အဲ့လိုပြောင်းလုပ်ထားတယ်ဘယ်နဲ့တော့ဒီအသက်60ပြည့် ဆယ်ကဘယ်တော့ပြီးမှမှမှမသိရနဲ့ဗျာလုံးကြရောမယ်ဟင်ရိုးရိုးဖင်ကနေပြန်ကြီးခေါင်းကနေပြန်ကြီးနဲ့ဘယ်တော့မှသိမှမဟုတ်ဘူးခင်ဗျာဟင်ဟင်ပြီးတော့ကလေးတွေငယ်သေးလို့ကလေးပဲဗျဘယ်တော့ငယ်မှာဘယ်တော့ကြီးမှာဟင်ဟင်ဆောက်တဲ့ပြန်ကိုလွတ်ပါပြောကလေးကကလေးဟုတ်တာကလေးဆိုတာကြီးရိုးထုံးတာရှိသလားကလေးမကြည့်ပါဘူးဗျဒီဟာလေးကြီးတော့ဟိုကလေးလာမှာဟိုကလေးပြီးတော့ဟိုကလေးလာမှာဘယ်တော့ကြည့်မလဲတော့ ကြည့်မလားဗျကြည့်ပါဘူးတလေးကြီးဆောင်ကြည့်လေဟင်ဟင်ကြောင်းပြီးဆောင်ဟင်ကြောင်းကတော့ကလေးမှမလို့မကြည့်ရင်ကြောင်းကတော့ပြီးမတယ်လားဗျပြီးပါဘာစင်ကြီးပြီးကြည့်လေပြီးတော့မြည်တွေရောက်ဟုတ်ပါဗျာဟင်ဟင်ပြီးမှမဟုတ်ဘဲနဲ့ခင်ဗျာဟိုလဲချသည်လဲချနဲ့ဟင်ပြီးတော့မနေ့ကင်းရတော့မှဟုတ်လားဒီကြောင်းမှလို့လား ကျွန်တော်လည်းနေနေမကြီးမိုင်းဆိုင်မှာလည်းတောက်။အုံးမတောက်တယ်ကြာနေပြီးတော့လာနေဖို့90ရာခိုင်နှုန်းအသက်ကြီးလေပိုကလေသူဟိုဖရာဖရာပေးတဲ့ဥပမာဟိုအရှင်ဖရာဟွာတယ်ဗျဒေအိုးတဲ့ကအသားတစ်နဲ့တူတယ်ဒေအိုးကသားတစ်ကစัจ jat ပူလေးဒေအိုးပူကလေ ကြက်ကြက်ဘူးလေးတေအိုးဘူးကကျွန်းနဲ့စီစီကတ်ထားတယ်ဗျမှန်ပါတေအိုးတွေကတာတေးလေမှန်ပါဟင်ရေ60ကြီးတော့အမေကြီးပဲအာကူရမှာပဲဒီလေးတွေနဲ့နေမှဖြစ်မှာငါသိဟာမလုပ်တော့ဘူးလေအသက်ကြီးလေးကဖက်လေးကြဟုတ်နော်ဟင်ဟင်ဟုတ်နော်မှန်ပါဗျဟင်အဲ့တော့60 60ပို့ဆုံးမှာပေါ့ဗျ60ကျော်ပို့ဆုံးမှာပေါ့ဗျဟင်အခုချိန် အားကောင်းလုံးဟိုလိုကိုယ့်အကူယုံနိုင်လုံးဆက်လိုက်ရင်ခုချိန်သာကောင်းတာပြီးတဲ့ကြော်လေးဘိုးဆိုးလေးငါးငါးပါဗျာရောင်ရောင်ငါးငါးငါးလေးတော့ရှော့လာပါပြီဟေးဟောလားဘယ်မရသေးဘူးကမြောင်ငါးငါးဆိုတာပါဟင်ဟုတ် ကာမအာယုံကတို့နဲ့မဆိုင်ဘူးဇေယိုက်သွေးကတောင်းတာနော်ဇေယိုက်သွေးမှာအဲ့ဒီသွေးထဲမှာတို့ဇေယိုက်သူကိုကျင့်ခဲ့တဲ့အကျင့်တွေဟာကိုဇေယိုက်ခေါ်တာပေါ့ကွယ်ဥမာမဲ့အတန်ဟူးတဲ့ပုဂ္ဂိုလ်ဟာကိုပြောတဲ့အတန်လေးကိုဟိုတဲ့ကြည့်တဲ့တန်လိုက်အားအားနဲ့ကိုတော့ကူထားတယ်လို့ပေါ့ဟင်ဇေယိုက်ဆိုတာအတိတ်ကကိုလုတ်ခဲ့တဲ့အကျင့်တွေကဒီမှာသွေးထဲပါလာပฏิပန်တွေယူတွေကပါလာ ဟိုကအာယုံမှုတဲ့စိတ်တွေကပါလာအဲ့ဇယိုက်သွေးရှိနေတော့ဒီသွေးမကုန်မချင်းအဲ့ဒီဇယိုက်ကပါမှာဖြတ်လို့ရဘူးပြီးတော့ဒီဇယိုက်ချင်းကိုကျင့်လေသူကပူတိုးတယ်ကျင့်လေပူတိုးတယ်ကျင့်လေသွေးရတောင်းတယ်ကျင့်လေသွေးတောင်းတယ်သွေးတောင်းလေပြန်ကျင့်လေကျင့်လေသွေးတောင်းလေဘယ်တော့မှမဆုံးဘူးငါငါလည်းမဆုံးဘူးငါချောက်လည်းမဆုံးဘူးမှန်ပါရဲ့ပြီးတော့ 50မပြည့်ခင်ကတော့50ကျရင်တော့တော်ပြီ။อืมအဲ့တော့50ပြည့်ဆိုတော့နားငါးပြန်ဖြစ်တာ။ဟုတ်တယ်။အမေတော့မဆုံးဘူး။နားငါးကျန်တော့ပြီးတော့เออทีนดังงาๆจ้ะတော့6งาဖြိုးมาပွားมาပဲခင်ဗျာငါငါကြတော့6ငါပွားมาပဲခင်ဗျာမှန်ပါတယ်ဟင်တွေးมาပါဆိုကိလေသာဇေတွေးတာသွားတာသေဒီကိုဘက်ကူမှာ အဲ့ဒါဘယ်လိုဖြတ်မလဲ။ဟောလို့ဘုံတော့အဲဟိုသင်ကြီးနဲ့ဖြတ်သင်ကြီးနဲ့ဟင်သင်ကြီးနဲ့ဖြတ်သင်ကြီးနဲ့ဖြတ်အဲ့ဒါအကောင်းဆုံးကြောက်တဲ့ပုဂ္ဂိုလ်ဟာအာဟုရှာတာပဲမကြောက်လို့ခင်ဗျားတို့အာဟုမရှာဟုတ်နော်မမဟင်ဟောသင်အော်ရန်ကြလေကိုကကြကြအာထုတ်လေဟင်သင်အော်ရန်ကြလေကိုကကြကြအာထုတ်လေတရားအာထုတ်နေတဲ့ပုဂ္ဂိုလ်ဆရာကုံကစောင့်ပေးတာ သီလရှိတဲ့ပုဂ္ဂိုလ်ကိုစောင့်ပါဟင်ဟင်စောင့်ရတာဟိုဆရာတော်ဥသီလာတို့သူစင်ဦးကြပြေးနေမှာမဟုတ်လားမှန်ပါကြားဘူးနော်ဟင်သူကြသွားညာလှုပ်ဒီနေ့တော့တဲ့အထုတ်တာနဲ့အိမ်မှာအထုတ်တာနဲ့သူပြီးအောင်ပြီးกว่าပါတယ်အဲအလှူမနဲ့သူအထုတ်တာကပူကောင်းဟိုဇေယိုက်လိုက်ဟောရတာ ဝင်နေကြီးသာမရဘူးဝင်နေရလိုက်ဟောရတာကိုကြောင်းဟုတ်တော့ဟင်ဟင်ဝင်နေရလိုက်ဟောရတာကိုကြောင်းအဲ့အဘုံကောင်းအာတာညာဖာမောသူကလေလာစေဒီအဒေလာစေလေဟင်တော်တဲ့ဘုံကောင်းတယ်ဆိုရင်တော်တဲ့ဆောင်အဲဘုံကောင်းဘုံကောင်းကောင်းတဲ့ဘုံကောင်းကဲဘယ်နေတော့ ဆက်မှာပါဗျာဒီလိုနားဆိုင်နေပါအာလာပြာမီကြဟင်ဟုတ်ကဲ့ကိုရှင်ကြီးပါအေးအေးအေးအေးအေးအေးဟင်လာပြာမီကြအဲနေ့ဟာကြီးဖိလို့မရဘူးဟာအဲ့ဒါကြီးနေဒီမှာဟင်အဝါလာဦးအလှရှင်ကလည်း10ရက်လောက်စမ်းကြည့်နေတာတဲ့ဟိုကလည်းဟိုလူမဝုထုကြီးကလည်း55နှစ်မှာပဲကွာဟင်ငါနေချော်နေခက်နေကွာအဲ့ဒါနဲ့ကိုဒီမှာပေးယူမတည့်တာငါဟင်ဟင် ဘယ်မှာနေနေကိုယ်စိတ်ကဒီကပဲလေဟုတ်ကလားတိုးထဲမှာနေတယ်စိတ်မပြရင်ဘူတောင်လုံးလေးဟင်ဟိုနေတိုင်းတွေ့နေကြတဲ့တော့ဘူပြီးဆန်းနေသေးတယ်စိတ်ကူးနဲ့ကြည့်ရတာကဟိုမြင်ရတာတက်ကိုဆန်းမယ်ဟုတ်ဗျာစိတ်မပြရင်သွားမယ်ဟင်စိတ်ပြရင်အိမ်မှာနေပြီးတော့လေကိုယ်စိတ်နိုင်ရင်ကောင်း မနိုင်ရင်တော့ဒုံရင်ဒုံရင်နေမှာပဲအရေးကြီးတာစိတ်ကိုတတိနဲ့ဆုံးမကြတာမဟုတ်ဘူးလားမှန်ပါဗျာဟင်သွားနေကြစိတ်ကတရားရုပ်ပဲတို့ဝါလာဟိုဓာညင်ကဓာတာကဓာသွေးကဓာညင်ဟိုတရားခိုင်းရလိုက်လို့ရမှာဟုတ်ကွဟုတ်ကလားအဲ့ဒါကိုကိုကတတိနဲ့ဖတ်တော့နိုင်မှရတယ်ဓာညင်ကိုလူညာမပြောင်းနိုင်သေးသမျှတော်နေနေရွာနေနေဘာမှမဖြစ်ဘူးမှဟင် အဲဒီဓာညင်ကိုလူညာကိုတတိနဲ့ပြောင်းရတာမဟုတ်ဘူးလားဟုတ်တယ်နော်ဓာညင်တို့ဟိုရှင်နာဓာညင်မဟုတ်လားရှင်ဘုရားတရား၆ပါးမှာတရားဟိုတရားရန်သုံးပါးဟာအဲ့ဒါဓာသွေးတွေမဟုတ်ဘူးလားဟုတ်နော်အဲ့ဒီဓာသွေးကိုဟိုတရားရင်ဖြစ်တဲ့သဒ္ဓါပညာဟုတ်ကလားဟိတို့ဘာတော့ကွယ်ဝိတက်အဲ့ဒီဘက်ကိုပြောင်းယူလာလေအဲ့ဒါတတိနဲ့ပြောင်းအဲသဒ္ဓါတို့ပညာတို့ဆိုတာလူညင်မဟုတ်ဘူးလားလူညာနော်ဓာညင်ကလူညာကို ပြောင်းနိုင်မှမပြောင်းနိုင်ရင်တောနေလဲတူတူပဲတောနေမှာပူဆိုးသေးရွာတဲ့နေလဲဆိုးမှာပဲဟင်ဟင်ဟုတ်ကလားဗျဘယ်နေနေဗျဟင်ကိုယ်စိတ်ကိုမဆုံးမရင်တော့ဘယ်နေနေဗျဆိုးမှာကြီးတယ်ဗျကဲသွားစို့ဗျာမိုးလိုက်တာသာသာသာ Thank you.